မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌၄ရက်6လ69ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်မာတာတတိလို့ပြောမှာပေါ့ဗျာဘုဒ္ဓသီလယူပြီးဆုံးတော့အပမဒေနာသံပါတိတာတယ်အဲ့ဒါအပမာရတတိမဟုတ်ဘူးလားမှန်ပါဗျာမမေ့ရဘူး မိမိကြီးမနေရဘူးလို့ဆိုတာဆိုတော့ရှော့ရှော့ပေါ်ပေါ်နဲ့လည်းမနေရဘူးလို့ဆိုတယ်ခတ်တင်းတင်းလေးလို့ဆိုလိုသည်ဟုတ်ကလားဟင်ပြီးတော့ပေါ်တီပေါ်ဆာလုံးမနေနဲ့တဲ့ဟင်တို့ခုလက်တကားလွင်ကိုသိနေတာကြီးဥစားယူဟင်ဟင်တို့အခုလိုရွှင်ရွှင်လန်းလန်းကလည်းထသိနေတာပဲဗျဒီချင်းကြောင့်တရားလေတောင်ပေါ့မနေတဲ့သောတိနောက်ကြလို့ပိုက်တင်းလို့ရှိအောင်လို့ဆိုဟင် ပြီးတော့ချိန်ဆမနေနဲ့ရန်သူနဲ့တွေ့တဲ့နေရာကိုဟိုငယ်တိတ်မှမှရင်ဝမှမှစဉ်းစားမနေနဲ့ခြေတော့မှမှမှမှမှမှတခါပြစ်လိုက်ရင်တော့သူအားတခါတော့ရုပ်သွားမှထင်တယ်ဟင်မှမှမှမှမှပြစ်တာပြစ်လိုက်ဟိုအားတော့ရုပ်သွားလိမ့်မယ်ဖို့ဟုတ်လားတမ်းဆမနေနဲ့တဲ့အဲ့ဒီလေးချက်နဲ့ပြည့်စုံတာကိုအပမာဒတတိလို့ပြောတာဓာတုတိလာယူတော့ငါပြောတာတဲ့တရဏဂုံခံယူတော့ငါပြောတာနော် တို့ပွားတဲ့ခါကျတော့သူ့ပဲတမ္မာတတိလို့သုံးပါတဲ့ဟင်ဒီတတိကိုပဲပြန်ပြီးတမ္မာတတိလို့ထားသုံးပါအဲ့တော့တို့မှတ်နေတဲ့တတိလေးအဲ့ဒီတတိလေးတမ္မာတတိဒီပြင်လေအဲ့ဒီထဲမှာသိခါသုံးပါလဲပါပြီးသားဟင်ဟင်ဝင်နေထွက်တယ်အဲလေ့ကျင့်နေတဲ့မှာကလေးဟာဖို့အဲ့ဒါသီလသိက္ခာမဟုတ်ဘူးလားဝင်တဲ့နေရာထွက်တဲ့နေရာအမှတ်ကလေးမိနေရင်အဲ့ဒါတမာတိသိက္ခာမဟုတ်ဘူးလား ဝင်ရင်ဝင်ကြောင်းထွက်ရင်ထွက်ကြောင်းအေးမှုနှွေးမှုလေးတော့တော့မသိနိုင်ဘူးလားအဲ့ဒါပညာမဟုတ်ဘူးလားအဲ့တော့သိက္ခာသုံးပါတို့တတိတဲ့ပါသွားပြီတဲ့နဲ့ဟင်တမျိုးပြီးတမျိုးလိုက်လို့ဖို့တို့သေးလားတို့ဖရာရှင်ရဲ့ညာတော်နဲ့မို့ပါသိက္ခာညာသိက္ခာခွဲထားတာတို့တော့တတိတလုံးနဲ့ကုန်ပြီးသွားတာတဲ့နဲ့ဟင်အဲ့ဒီတဲကိုမဲခင်ရှိပါလဲပါပြီးသားဟုတ်ကဲ့တို့ခုပြောနေတာမဲခင်ရှိပါတွေကြောင့်ကို၃လရောက်ရှိသွားပြီတဲ့နဲ့ဟင်သုံးသေးဘူးထင်တယ်ဟင် အဲမနေ့ကတော့ဟိုဖျားမခင်ပြီးသွားပြီထင်တယ်တို့မခင်မကြံတော့ထင်တယ်ဘာလို့ဆိုမနေ့ကဘောဒီဘိတ်နဲ့ရွှေပလင်တိအောင်ရောက်သွားပြီဖျားမခင်ကုန်သွားပြီထင်တယ်ဟင်အဲ့တော့ဖျားမခင်တော့တို့နာကြပြီဗျာကိုမခင်ကိုနာကြဖို့ပဲလိုတော့ထင်တယ်ဟင်ကိုမခင်ကဘယ်တော့လောက်ကြမှာလဲဖို့ဖျားမခင်တော့မနေ့ကဆုံးသွားဟင်ဟင်ကိုမခင်ကိုလောက်အောင်မထင်ပါဗျာ ဟင်အဲမနေ့ကဖျားမဲ့ခင်အထိအဲ့တော့ဖျားမဲ့ခင်ဆိုတာဒီတို့ဟိုတတိနဲ့ရှုမှတ်နေတဲ့လမ်းကိုမိစီမပฏิပဒါအလေလာလမ်းဆိုတာဖျားသွားပြပြီးပြီတဲ့နော်သွားပြပြီးပြီဟင်အဲ့တော့ဖျားကဒီဟာကိုသူကျင့်နေတဲ့ဒီတတိနဲ့မှတ်တဲ့လမ်းစဉ်ကိုအလေလာလမ်းလို့သူဘာလို့သုံးတယ်လဲဆိုတော့လက်ဝဲနှစ်ဖက်ကိုသူသုံးခဲ့ပြီးလို့ထင်တယ်ဟိဟင်သူ16နှစ်သားအဲ့ဒီချိန်ကစပြီးသူအိမ်တော်ရဲ့သားကြတာကွ73နှစ် နန်းတော်တွေမှာမိဖုရားပေါင်းဟိုအရင်16000နောက်ပွားတွေနဲ့3000ရှိတယ်ဟုတ်ကလားဟဲ့အဲ့ဒါနဲ့နာမကြီး3000နဲ့နန်းစည်းစိမ်တွေအကုန်လုံးကိုတို့73နှစ်လုံးလုံးခံစားခဲ့တာအဲ့ဒီမှာတို့ဘာမှမမပါပဲနဲ့အာယုံနောက်လိုက်ပြီးတော့ခံစားနေတာတင်ဟဲ့ဟင်ဟင်ရှားဘက်ကနေခြူတာစားပြီးတော့အာယုံကြီးတို့ခြူတဲ့ချက်အာယုံနောက်ရှိတယ်ခုရှားဘက်မှာရှိရလားဟဲ့ ကြည့်ဘူးလားဟင်အဲ့တော့အာယုံနောက်လိုက်ပြီးတော့တကောက်ကောက်လိုက်ပြီးကောင်းတဲ့တင်တဲ့နေရာခံစားနေတဲ့ပုဂ္ဂိုလ်ဒီစိတ်လို့ကိုလို့တမားဟုတ်ကလားဟဲ့တို့မဟုတ်ရင်လည်းစိတ်ကိုအလိုလိုက်လုံးသောအကျင့်တရားတင်နေ စိတ်ဘယ်လောက်လိုလိုက်တော့စိတ်ခိုင်းတော့တို့လိုက်လုံးနေရတာတဲ့ဟင်စိတ်ခိုင်းတာကိုတို့မလုံနဲ့လို့ဘယ်နှခါတားဘူးတော့အဲစိတ်ထဲမှာဒီလိုကြံပေါ်ဒီလိုထားပြောတယ်ဒီလိုထားလုပ်တယ်တင်နေဟဲ့ စိတ်ထဲမှာဒီလိုဒီလိုကြံပါတော့ဒီလိုဒီလိုဒီလိုထားလို့ထင်တယ်ဟဲ့အဲ့တော့အဲ့ဒါတော့စိတ်အလိုလိုက်လုံးတော့ရှင်းစေလို့သူ့ကိုယ်သူသိသွားတယ်ဟုတ်ကလားတခါတော့ဥရဝီလာတော့ကြတော့6နှစ်လုံးလုံးထင်တယ်ဟဲ့ဟင်ဟုတ်အဲ့ဒီ6နှစ်လုံးလုံးကြတော့တို့စိတ်ကိုအလိုမလိုက်ဖဲနဲ့ကိုကိုယ်ကနာနာညှင်းနေတယ်ကျင့်ထင်တယ်ဟဲ့အဲ့တော့တို့ကိုယ်ပေမစိတ်ပေမယုံမရှိမှထင်တယ်ကွယ်အာတာကိလမထထင်တယ် အဲ့ဒါကြောင့်လည်းဒီလောက်ထိစိတ်ကိုတော့အလိုမလိုက်ပါဘူးဗျာတို့တော့ကိုကိုညှင်းပြီးတတ်နေတဲ့အကျင့်ဖြစ်လို့ဒါလည်းကိုပင်မယုံပဲကျင့်ပြီးတော့ဘာသိတော့ညာအဲ့ဒါတော့သူကိုယ်တိုင်6နှစ်လုံးလုံးကျင့်ပြီးမှသိတာတယ်ဟဲ့အဲ့တော့အာဒီကျင့်လည်းပဲတို့ကိုပင်မယုံပဲစိတ်ချုပ်ကိုချုပ်တမဟုတ်ကလားဟဲ့ဟင်သူမို့တင်းလုံးတဲ့အတွက်စိတ်ကိုအလိုမလိုက်ဖက်နဲ့ရုပ်ကိုပါ ချုပ်ပြီးတော့ကျင့်နေတဲ့ချုပ်တတ်တရားလို့သူသွားသိတယ်ဟဲ့အဲ့တော့ဒီကျင့်လည်းမဟုတ်သေးဘူးဟိုကျင့်လည်းမဟုတ်သေးဘူးလို့ရွာတဲ့ကျင့်နဲ့သူ့တော်တဲ့ကျင့်တစ်ခုကိုသွားချိန်ထိုးကြည့်လိုက်တယ်တဲ့ဟဲ့ချိန်ထိုးကြည့်ပြီးတော့အေးဒီနှစ်ခုကလွတ်တာဘယ်ကိုလိုက်ရမလဲဆိုတော့တို့ငယ်စဉ်ကာလကတပြေပင်အောက်ကိုပကက်ကလေးနဲ့နေစဉ်တုန်းကအာနာပါနာကမ္မထံကို သူသိချမှုတယ်ဖိုးရဲ့ဟိဟိုခမဲတော်ကတို့သူတော်ရဏမင်းကြီးကတို့ လဲဒုမင်္ဂလာကျင်းပနေတဲ့အချိန်လေဟင်အဲ့တော့ထိန်းတော်ကြီးကလည်းအဲ့ဒီလဲဒုမင်္ဂလာဘက်ကိုကြည့်နေတော့ဒီကလေးလေးကိုပြန်မကြည့်နိုင်ဘူးအဲ့တော့ကလေးလေးကဒီတို့ပကက်ထဲကနေပြီးတော့ကိုတင်မလင်ခွေးပြီးအဲ့ဒီအချိန်လေးမှာနည်းနည်းသုံးနှစ်သားလောက်ရှိမှာပါဗျဟင်တို့တော့ကလေးငယ်လေးကနောက်ကပါခဲ့တဲ့ပါရမီရှင်ကြောင့်အဲ့ဒီမှာတင်မလင်ခွေးပြီးကျင့်နေတယ်ဒီနည်းနည်းသုံးနှစ်ကလေးကလေဒါတို့အထင်ပြောတာပါတစ်နှစ်ကျော်ကျော်လောက်ရှိဦးမှာဟင် အဲ့ဒီမှာသူအာနာပါနနဲ့တမာရိတံကိုတည်ခဲ့ဘူးရဲ့ဖိုးရဲ့ဟင်အဲ့ဒီအာနာပါနမှာတို့ဝင်လေလေးကိုဝင်ရှူလိုက်ပြီတင်လေအဲ့တော့ဝင်မှန်းပြီးရှူတဲ့နောက်ကကပ်ပါလာတာတင်လေဒါလေးတတိလေးနဲ့ကပ်မှလိုက်တာတင်လေဟင်အဲ့တော့ဒီကိုကိုရောသိရောဟိုစိတ်ချုပ်စိတ်လို့ကိုလို့ဟုတ်သေးလားဟဲ့လွတ်လမ်းပေးဘူးဗျာဒါမှမဟုတ်သူတို့ကိုစိတ်တခြားကိုတခြားဖြစ်အောင်လွတ်ပြလိုက်တာလားဟဲ့ အဲလုတ်ပြစ်တာလည်းမဟုတ်ချုပ်ထားတာလားအဲ့တော့ဒီလမ်းဒီအလယ်လမ်းမဲလို့သူပြပါတယ်တဲ့ဒါကြောင့်ကိုပေမမို့လို့သေးလားသိပေမမို့ဟောလို့သေးလားအေးဒီလမ်းဒီအလယ်လမ်းလို့ဒီလိုပြလိုက်တဲ့ပြီဒီတို့ကဆုံလားပြည့်နေ့ကိုဒီဖျားဖြစ်ဖို့ရာတမှုတညာရဖို့ရာရဲ့အခြေခံတော့မဖြစ်နိုင်ဘူးလားအစိပ်ပိုင်းဟောတောင်းမို့အဲ့ဒီတတိလေးကိုတို့မက်ကင်းလို့တုံထားတာထင်တယ်ဟင် အဲ့ဒီအသေးလေးကြတော့တာမာဒိဋ္ဌိအမှန်မြင်တယ်ဟဲ့ဟင်ဒါတော့ဟင်73နှစ်ကကိစ္စကတော့ဒါတော့သိလို့ကိုလို့ကွာဒါလည်းအမှန်မြင်တယ်ဟဲ့ဟင်6နှစ်ကတော့ဒါတော့စိတ်ချုပ်ကိုချုပ်ကွာဒါလည်းအမှန်မြင်မထင်နဲ့ဖို့ဟင်ဒါပြီးစိတ်လို့ကိုလို့လည်းမဟုတ်စိတ်ချုပ်ကိုချုပ်လည်းမဟုတ်သူ့ဟာသူဝင်သူ့ဟာသူတိအဲ့ဒါလေးကိုအမှတ်ကလေးကကြည့်ဒီလိုထင်တယ်ဟဲ့ဒါကြတော့အလေလံမပင်မပန်းချမ်းချမ်းသာသာနဲ့ကျင်လဲကျင့် သိလဲသိတယ်လေဟိဒါလေးကလေလန်းလို့ဒါလေးကလမ်းမှန်လို့သိတာဒါလဲတို့တာမဒိဋ္ဌိပဲတင်လေဟိအဲ့ဒီအခြေခံလေးကြောင့်တို့ကဆုံလာပြီနေကြတော့အရာဒမဲ့ညာသမုဒ္ဒညာကိုရကြတာဟုတ်ကလားဗျာဟင်အဲ့တော့ဖျားဆိုတာလောကမှာတရားသုံးခုနဲ့ကဆုံလာပြီနေကြတော့ပွင့်ပြီဟုတ်ကလားဗျာဟင်ပွင့်တဲ့နေရာတို့ဒီတတိဥဆောင်တာလေးနဲ့ထင်တယ်ဟိဟင်တခြားပါသေးလား မှားဘူးရအဲ့တော့ဒီအမှန်မြင်ဒါသာလဲမှန်လန်းတယ်လို့မြင်နေတယ်မြင်တဲ့အတိုင်းဒါလေးကိုပဲကရှုနေတော့တာမသင်္ကပ္ပဆိုရဲပါမသွားဘူးလားအဲ့ပါသွားတဲ့နေရာဝင်းနေတို့ပါတော့ဝင်းလေလေးဟိုရှူလိုတဲ့စိတ်ကလေးကအရင်ပေါ်လာတယ်ထင်တယ်ဟဲ့အဲ့တော့ဟိုအားဆိုင်ပြီးမရှူလိုက်ဘူးလားအားဆိုင်ပြီးရှူတယ်ဆိုတာလေပေါ်လာလိမ့်မယ်ထင်တယ်ဟုတ်ကလားဖို့အဖို့ဒီတိုင်းမှာဟင်းအားဆိုင်ပြီးရှူတာလေ ကျူးတော့ဖြူမှုလေးဖြစ်သွားတယ်တဲ့နဲ့အဲ့တော့ဝင်းမင်းလို့မှတ်လိုက်ဘူးလားမှတ်ပါတယ်ဟင်ဟောအဲ့ဒီ R5B ရှူတာလေးကိုဒါအာယုံမှန်လမ်းမှအမှန်ကောင်းတာလေးတွေတဲ့ကြင့်နေတဲ့အတွက်ဒါတို့သမ္မာဝါယမမဖြစ်နိုင်ဘူးလားဒါကောင်းတဲ့ကြိုးစားမှုပဲကွယ်ဟုတ်ကလားဟိဒါအမှန်ကြိုးစားမှုပဲအဲ့ဒီကြိုးစားမှုတိုင်းနောက်ကနေလှပြီးတော့ဒီလို အားစိုက်လို့ပါလာတဲ့ရှုမှုလေးကိုဝင်းငယ်လို့မှတ်တာဟောသူအာယုံမှန်လမ်းမှန်လေးကိုမှတ်နေတဲ့အတွက်ဒါကောတမာတတိဖို့ဖြစ်နေဘူးလားဖြစ်နိုင်နော်အဲဖြစ်နေတာပဲအဲ့တော့ဒီလိုမှတ်လိုက်လို့ရှိရင်ဒီဝိညာဉ်လေးနဲ့ဟိုဝိညာဉ်လို့မှတ်လိုက်တာလေးနဲ့တွဲမနေဘူးလားအခုတမာရီကောဖြစ်မနေဘူးလားအဲတမာရီဒါပဲဟဲ့တို့ဘယ်လာရှာလိုက်ရှာဖို့လူသေးလားတခါမှရင်ဟိုဝင်မှုနဲ့ဟိုဝင်တယ်လို့မှတ်မှုနဲ့ တွဲနေလို့ရှိရင်ဒါတမာတိပဲတခြားတမာတိမရှိဘူးတမာတိရလို့ထူလိုက်ချမနေနဲ့ဟုတ်ကလားတပေါပေါကလားအဲ့တော့ဝါယမဆိုတာဟိုအားဆိုင်ပြီးရှူလိုက်တာလေးထင်တယ်အားဆိုင်ပြီးရှိုက်ထုတ်လိုက်တာလေးထင်တယ်အားဆိုင်ပြီးရှူလိုက်တာလေးအားဆိုင်ပြီးရှိုက်ထုတ်လိုက်တာလေးဒါဝါယမထင်တယ်ဖို့ဟင်ဒါဝါယမတခုဖို့အဲ့တော့ဒီလိုအားဆိုင်ပြီးရှူလိုက်တော့အဲ့ဒီရှူလိုက်တာလေးနဲ့ရှူတယ်လို့မှတ်လိုက်တာလေးပေါ်လာတယ်ထင်တယ် ဒါတတိတိတိမဟုတ်လားဘို့ဒါဘုရောတုံးနဲ့အပမာဒတတိပဲမဟုတ်လားတီလာတော့ကယူခဲ့တဲ့အပမာဒတတိလေမိမနေနဲ့ကတ်မှလိုက်ဒါထင်းနဲ့ဟင်းရောရောပေါ်ပေါ်မလုံးနဲ့ဒါလေးပဲကတ်မှလိုက်ဒီလိုပြောတာထင်နေဟိဟင်ပေါ်ပေါ်ဆာတာလုံးနေနဲ့ဒါလေးပဲမှတ်နေဟဲ့ဒါလေးမမှတ်လို့တွေးပေါ်သွားရင်တွေးရနေရဒီနေရာဒီနေရာရဲ့တွေးတော့ပါသွားမှာပေါ့ဟုတ်ကလားဟုတ်ဟင်ချိန်နေမနဲ့ဆာနေနဲ့ဟင်ထိထိတဲ့နေရာနေကတ်မှလိုက်အောင်မထင်နေဟိ အေးဒါအပမနာတရိယာဒီတမတရိပြောတာပဲမဟုတ်ဘူးလားအဲ့တော့ဝင်တာနဲ့မှတ်တာလေထွက်တာနဲ့မှတ်တာလေဒါတို့တမာတိမဟုတ်ဘူးလားဟင်ဒါတော့တို့တတိလေးဒီပြီးတော့ဟိုမက်ကိုသွားကျေးဇူးပြုมาဖြစ်တဲ့အတွက်သူ့ကိုတော့တမာတိမက်ခင်လို့ဖို့သုံးပါတယ်ဟင်မက်ရဖို့ရတဲ့အခြေခံငေါမဖြစ်နိုင်ဘူးလားအစိတ်တိုင်းငေါအဲ့တော့ဟိုအမှန်မြင်အမှန်သိနောက်ကတို့ဒီမှာဟိုတမာတိမက်ခင်အုပ်စုဆိုတဲ့ဟော အာယူပြီးရှုမှုရှုတဲ့အတိုင်းမှတ်မှုမှတ်တဲ့နေရာလေးမြဲမှုသုံးမှုပါတယ်ဒီနေ့တို့လို့တာတွေဒီတိုင်းဟုတ်ကလားဟင်တို့ဒီမှာတော့မဟာသီယောဂီတွေတကြီးတော့မဟာသီယောဂီတွေရဲ့ဖောင်းပိန်လည်းဒီတိုင်းမဟုတ်ဘူးလားဟင်ဖောင်းတာကိုအားဆိုင်ပြီးတော့မရှုပါဘူးလားပိန်တော့အားဆိုင်ပြီးရှိုက်မထိုးရဘူးလားအဲ့ရှိတာပဲအတူတူပဲဟိုတို့နာသီဝါကရှူတာနဲ့ဖောင်းပိန်ရှူတာတော့ဟိုဗမာကျက်သွန်လှီတာနဲ့ ကလားကျက်တုံလေးတာဒါတော့ပဲကွာဟင်ဗမာကျက်တုံလေးတာကဟိုဘွာလေးတာထင်တယ်ကလားကျက်တုံလေးကအောက်ကနေလေးတာထင်တယ်ဟုတ်ကလားအဲ့တော့နာသီဝါရှုတာတော့ဘာတော့ဖို့ဗမာကျက်တုံလေးထင်တယ်ဟင်ဟင်ဟိုချက်တန်ကနေနှောင်းမှတာတော့ဘာတော့ဟုတ်ကလားဟဲ့တို့ဟာရီယာဒီထဲမှာဟောကလားကျက်တုံလေးကဘယ်လောက်ပါတော့ဗမာကျက်တုံလေးကဘယ်လောက်ပါတော့ဟင်ကျက်တုံကိုလုံးလုံးမလီးတာကဘယ်လောက်ပါတော့ဟင်ပါတော့ပါပါပဲ အဖို့ဟောဘယ်ဥစုတဲ့တော့ဒီတော့လဲဒီနေရဥစုတဲ့ပါဗျာဟင်ဒီရဥစုတဲ့ပါဗျာဟုတ်ကလာနီလားပမာလီလားပမာလီပါဟုတ်ကလားဗျာဟုတ်ပါလားဟင်ဟုတ်ပါအေးအဲ့တော့အတူတူပဲမဟုတ်ဘူးလားဖောင်ဘိမ်းမဲရှူရှူနာဒီဝါကပဲရှူရှူဟင်ဟိုအားဖိုက်ပြီးတော့ရှူလိုက်တဲ့ရှူတာလေဟင်အားဖိုက်ပြီးဟိုရှိုက်ထုတ်လိုက်တဲ့ဟာလေအဲ့ဒါကိုပဲဝါရမလို့တုံးနေတာဟင် အဲ့ဒါဝါယမအဲ့ဒီဝါယမလေးနောက်ကနေပြီးရှူလိုက်လို့ရှူမှုပေါ်လာတဲ့ရှူတယ်လို့မှတ်ချက်ချတာတကယ်ဒါတတိမဟုတ်လားဟုတ်ကလားအေးအဲ့ဒီတတိလေးချတဲ့အတိုင်းရှူမှုနဲ့မှတ်ချက်နဲ့အဲ့ဒီမှာတွဲပါမသွားဘူးလားဒါတမာရီမဟုတ်ဘူးလားအဲ့တော့တမာရီတမာရီဘယ်လိုက်ရှားတယ်လို့ပြေးလို့ဒီတတိတစ်လုံးနဲ့မှကုန်ပါပြီသားတင်နေဟုတ်ကလားဗျာအဲပါပြီသားဗျာအဲ့ဒါတို့သာလို့ကြတော့ဒီလို အမှားကလေးတည်ရင်တည်ရင်နဲ့မက်ကိုကြာသွားစီမဲ့ကိစ္စရာဖြစ်လို့ဒါတော့တမာရီမက်ခင်လို့ဟုတ်ကလားဖို့အဲတော့ဖိုးရတို့ရွာတယ်လေတို့ဖဲမချဘူးလားဖိုးဖဲဖဲဖဲအဲတော့ကတော့ကြိုက်ဘူးပါဟုတ်ကလားဟိုအဲငယ်ငယ်တုန်းကရိုက်ဘူးလားပေါ့ကြီးတော့လည်းဘေးနာတော့ခါထောက်အောင်ပါပေါ့မထောက်ပါဘူးခင်ဗျာပြီးပါဦးဗျာဟင်ဟင် တော်တော်မင်းကြိုက်တာကွာကျွန်တော်ပေးစားငါတလက်လောက်ဒီလိုခံရတယ်ကွာနဲ့ဘာမှမပါဘူးပါတော့ဟုတ်ကဲ့ဟုတ်ကလားပါတော့အကြံပေးရရှိဖြစ်ကုန်ပါတော့ဘူးမပါပါဘူးဗျအေးအဲ့တော့တို့ဘာတော့ဟိုဖဲကြတီမှာတို့ဒီတော်တွေတော့မတည်ဘူးပေါ့ကွယ်တို့မျိုးဘက်တော့ပြင်ဟိုပေါ်ကာဖြစ်တာတော့မရှိဘူးလားရှိကြပါရဲ့အဲ့ရှိတယ်အဲ့ရှိတော့တို့ဘာတော့ဖဲကြကလေးမှာတို့ဝင်းပလေးဆိုတာသုံးတယ်ဟင်ဝင်းပလေးဆိုတာဟိုနောက်ဆုံးပေါ်တဲ့ချက်အရင်ပေါ်တဲ့ချက်ထင်တယ် အဲ့ဒါဝင်ပလီခေါ်ဟင်ပြီးတော့လည်းတို့ဒိုင်းမင်းဖဲပြေဆိုလို့ရှိရင်ဟိုနံပါတ်ခွန်ဒိုင်းမင်းပါတဲ့ဟာဆိုလို့ရှိရင်အဲ့ဒါဆိုဓမ္မရွာတဲ့သူအဲ့ဒါကြားရင်ဟုတ်ကလားပြီးတော့ဟိုတို့ဟိုနံပါတ်1တရားလဲဟိုဖူးနံပါတ်1ဆိုလို့ရှိရင်သူလည်းဖူးတတာဖြစ်တဲ့အတွက်ဓမ္မရွာတာမဟုတ်လားအဲ့တော့ဖိုးဖဲကြကလေးကိုကြည်ဖဲကြကလေးဆွဲလိုက်တော့ဝါယမမဟုတ်ဘူးလားဖိုးရဘာယူဆွဲတာထင်တယ်အဲ့တော့ဒိုင်းမင်း7လေးဆိုတော့တတိထင်တယ်ဖိုးရဟင် အဲ့ဒီဒိုင်းမုံဆယ်ပင်လေးဟိုကပ်ပြီးကြည့်နေတော့တမာတိထင်တယ်သူအဲ့ဒါလဲမက်ခင်နဲ့ထဲလိုက်ရရင်မကောင်းဘူးလားဟုတ်ဘူးအကောင်းပါဘူးဘာဖြစ်လို့လဲအတူတူပဲဗျအဲ့ဒါတော့ဝါယမတတိတမာတိပဲဗျမက်ခင်နဲ့ထဲလိုက်ရဥပါလားကောင်းပါဘာဖြစ်လို့လဲမတူလို့ဆုံးနေပြီဗျမက်ခင်သူလည်းတုံးဘူးပဲဥသာတွန်းနာဒီဝမှတာလဲဟိုဖိတ်ချက်ကလေးဆွဲတာနဲ့တူမဟုတ်လား ကိုယ်ကလည်းပုံကဆွဲတာလေဒီကလည်းကိုနှာခေါင်းကနေဆွဲထားလေအာယုဆွဲတာပဲမဟုတ်လားဩဝါရမပဲဗျဟင်ဖေးကြကလေးနဲ့ဟိုမျက်စိနဲ့တမိတာနဲ့ဟောတိုင်မုံဆယ်ပင်ဗျတတိထင်တယ်ဗျဟင်အဲ့တော့အဲ့ဒီဖေးကြကလေးနဲ့မျက်လုံးနဲ့မကွာအောင်အဲ့ဒီဆယ်ပင်လေးကြည့်နေတဲ့အချိန်မှာတမာတိမဟုတ်လားဗျအဲ့တို့မက်ကြီးနဲ့ထဲလိုက်ရင်ကောင်းလားတို့ဥပဒါပဲတဲ့ထဲမှာကောင်းပါဘာဖြစ်လို့တော့သုံးဖို့ဆိုတာပဲသူလည်းထဲရမှာပေါ့ဗျာ ဟင်ဘယ်လိုကမေးဦးမရတော့ဟာလားပုံစံလူနေပြီဟဲ့ခိုင်းထည့်လိုက်ကြလို့လားဟောဘာလို့ရှုပ်ချက်ခါမှာလို့ဟောသူလည်းတုံးကိုလည်းတုံးကဲသူလည်းတင်းနေတုံးကျိုးလည်းဒိုးလည်းတင်းနေတုံးမယ်ဘာရှုပ်ချက်ခါမှာတော့များခင်ဗျာရှင်းချင်းလေးဥစားဟင်ဟင်တို့မက်ကြီးနဲ့ထည့်ရအောင်ဟုတ်လို့ဘူးဗျာဘယ်သူမှမေးလို့မရတော့ဘူးတို့ပြောတော့အဖို့ကံလာချဲကြီးမှာပါခင်ဗျာဟင် ဟင်ဟင်ဟင်ဟင်ဘာဖြစ်လို့တော့တင်မဖရားတဲ့ခမားတော့တင်မကြီးလည်းလိုက်ကုန်ပြီဘာဖြစ်လို့ခမားတင်မရတော့ဟိုကဘာလို့မထိုက်ခင်ရတာတော့ဟင်ဟင်အမချင်းတော့တူတယ်သူ့ကြတော့ဒီသာမှန်တာစိတ်ကဖဲပုံနဲ့ပိုက်ဆံမှရှိတယ်ဒီမှာအယုမသလားဖဲပုံကိုငွေငွေပုံကိုအယုမသလားဟုတ်ကလားအဲ့ဒီငွေကသူများငွေကိုကိုယ်ငွေဖြစ်အောင် တပွင့်သားနဲ့အနံယူကျင်တာထင်တယ်ဟိဟုတ်ကလားဟုတ်ကလားပါလားကြိုပြောတာနည်းနည်းများမှားနေသလားလို့မဟုတ်ပါလားမှားရင်ပြောတော့ကြိုပြောတာများမှားနေသလားလို့ဟင်ဘယ်နဲ့တော့ဟိဟုတ်မှန်ပြောတာဗျာဒါဟိုရွာထဲမှာမရှိပါဘူးဒါစားထဲမှာပါဟာဟုတ်ကလားရွာထဲမှာမရှိဘူးပေါ့ဗျမရှိပါဘူးဗျာခုတော့ဥပမာဘူးဒီကတော့ရှိရပါပဲ မထင်ပါဘူးဖိုးညိုအိမ်တော်တော်ဖေးရရှိဦးမှာပါဟိုတင်ကိုတင်ကိုကြီးမရှိလို့ပါတင်ကိုကြီးရှိတော့မှရှိဦးမှာပါဖိုးတယ်ဟင်ဟင်အဲ့ဒါကြတော့တို့ဒီမှာကမှတ်တာအာယုံကငွေပုံမှာအဲ့ဒီမှာသူတစ်ပါးတို့အဲ့ဒီငွေလေးဟာဟင်ယာခင်းကနေပြီးတော့နွားနဲ့ဖက်ထားတဲ့ငွေရောမဖြစ်နိုင်ဘူးလေတဲ့ကမွေကြားတွေကတို့ယူထားတဲ့ငွေလည်းမဟုတ်ဘူးလား အဲ့ဒါလေးကိုတို့ဒီမှာဖာဖြာတော့ကနေပြီးတော့တပွင့်ตาလေးနဲ့လူကျင်တာမဟုတ်ဘူးလားဒါပေမဲ့အဲ့ဒီလူကျင်ကြီးနိတရားသဖြင့်လားမတရားသဖြင့်လားဟင်အဲ့ဒါမတရားသဖြင့်ပဲခွဲ့ဟင်တို့ဒီမှာတထောင်နိုင်ရင်ဟိုမှာတထောင်ရှုံးသွားမှာတို့ဒီမှာတထောင်အမြပေါ်ရင်ဟိုမှာတထောင်ကျိုးမဲ့သွားမယ်ကိစ္စမဟုတ်ဘူးလားဟုတ်ကလားဟင်အဲ့တော့ကိုတော့အကျိုးရှိတယ်တစ်ဖက်သားအကျိုးမဲ့ပဲကိစ္စဖြစ်တဲ့အတွက်ဒါတမ္မာရဲမထည့်ရဘူးမိစ္ဆာရဲထည့်ရမှာ တောင်းလို့တို့တို့ဒီဘက်ကခုနကကိုယ်ဟာလေကိုယ်အပြစ်ကလေးကိုရှုဟင်ကိုယ်ခန္ဓာအရှိလေးကိုမှတ်နေတဲ့ဟာကြတော့တာမာလို့တုံးလိုက်ပြီးတော့ကိုယ်ဘက်ကကိုမိစ္ဆာလို့တုံးလိုက်တာဟင်ဟင်မက်ကင်းတော့မက်ကင်းမဲထင်တယ်ဒီတာမာကဟိုမက်ကူသွားမဲ့လမ်းထင်တယ်ဟိကိုမိစ္ဆာကအောက်ကူသွားမဲ့လမ်းထင်တယ်ဟိအဲ့တော့ထက်တက်မဲ့လမ်းနဲ့အောက်သွားမဲ့လမ်းဒါပဲကွာမက်ကင်းတော့မက်ကင်းကြီးတယ်ပဲဟုတ်ကလားဟိဟင် တောင်းမို့တို့ဒီမဲ့ခင်ကြတော့တာမာဒိဋ္ဌိတာမာသင်္ကပ္ပလို့တတ်သလိုတာမာဝါယမတာမာတတိတာမာတမာရီလို့တာမာလေးထူးပြုထားတယ်ကိုဖို့တို့နှာခေါင်းကမှတ်ထားလေးကြတော့လေတို့ဒါလေးကိုတာမာလို့ဟိုအထူးပြုမှတ်ထားရင်ဟိုဖဲမှာအာယုံပြုတာကြတော့မိစ္ဆာလို့ပြောရမှာပေါ့ဟုတ်ကလားတို့ဒီမှာကြတော့တို့ခန္ဓာရဲ့ဖြစ်ဖြစ်တို့ပေါ်မှာပဲအာယုံစိုက်ထားတယ်ထင်တယ်ဟဲ့ ကိုကငွေပုံပေါ်မှာစိုက်ထားတယ်သူကဒီမှာစိုက်ထားတယ်ဟုတ်ကလားကိုကအစွဲကနေဆွဲယူဖို့မှတ်ထားသူကဒီကအစွဲလက်လွတ်ဖို့မှတ်ထားဒီလိုလဲကြွာသေးတယ်ဟင်အေးအဲ့ဒါပဲအဲ့တော့တို့ဟိုငားများနေတဲ့ပုံကိုလဲတမာရီမခင်သုံးပါးနဲ့များတာပဲဗျဟင်တို့တော့သူ့ရောမိစ္ဆာတဲ့ထရမှာထင်တယ်ဟိဟင်အဲ့တော့ဘယ်လုံလုံလို့သိုးတာလုံလုံကောင်းတာလုံလုံမက်ခင်တော့မက်ခင်ကြီးတဲ့ပါပဲ သို့တော့အထက်ခရီးကိုသွားမဲ့မက်ကင်နဲ့အောက်ခရီးကိုသွားမဲ့မက်ကင်ဒါလေးပဲကွာပါတယ်ဟုတ်ကလားဟုတ်ကလားဟင်ဟင်တိုင်းပဲတော့မလို့ကိုကိုမက်ကင်ကဟင်တပည့်ကြီးဦးလဲထားတော့တိုင်းမဆယ်ပင်ဝင်ပလီတို့ကမထင်မောင်ဟဲငွေအကလေးနဲ့အိမ်မော်တက်လာမှာပါဟင်ဟင်ဟင် အောက်ဆင်မာလာဖို့ထက်ကမလာတာအိမ်မတက်လာတာမဟုတ်ဘူးလားဖို့ဟုတ်မင်းတို့မရတော့ဘူးဒီဖို့အခုမျက်စိလဲသွားပြီထင်တာပဲအိမ်မတက်လာတာကိုဘယ်နဲ့အောက်ဆင်မာလဲဟုတ်ဟင်ဟင်ဒီတော့အောက်ဆင်မာဗျာအခုမြင်လိုက်လို့လားဗျာမြင်တော့ပဲညီမတို့မမြင်မနဲ့ရုံပြောလို့ဘယ်ရမှာတော့ဘူးကဟင်ဟင်အကောင်းရဲ့စိတ်ရဲ့သွားမှာပဲဟုတ်ကလားဗျာဟင် တို့အဲ့လိုနဲ့ငွေတပေါင်းနိုင်နိုင်တသိမ့်နိုင်နိုင်တောင်းလေသိမ့်နေနိုင်လေလူချင်းလေးလေးထင်တယ်လူချင်းလေးလေးမတရားလေးလေးလားဒီလိုဆိုရင်ယုတ်ထကတော့သိမ့်တောင်းရှိသလောက်အထက်တက်ကျင်တက်မှာစိတ်ထကတော့အောက်ကျနေပြီပဲအဲ့ဒါချက်ချင်းကျနေတာပါဗျာသိမမဟုတ်ပါဘူးကဟင်အလွယ်တကူရလေးလေးလွယ်လွယ်လူချင်းလေးလေးပဲတက်တက်သားသားရလေးလေးတက်တက်သားသားလူချင်းလေးလေးပဲဗျာဟုတ်ကလားဒီလိုလိုလိုစိတ်ဓာတ်တွေကအဲ့ဒီကတွေကအောက်ကျနေပြီဟင်ရုပ်ဓာတ်ဘယ်လောက်ပဲတက်လာလား ဟုတ်ကလားအဲ့တော့ဖရာရှင်တွေတာမတန်တဲ့ရွှေညံတော်ရတဲ့နေရာအဲ့ဒီဝင်းလေးလေးရှူလိုက်ဟင်အာယုရှူလိုက်ဝါယမထင်တယ်ဘုရားအဲ့ဒါတွေကကောင်းတဲ့အတွက်တာမတလိုက်မှာလားဟင်အဲ့ဒီရှူတော့ဟိုရှူမှုလေးတိုင်းရှူတယ်လို့မှတ်လိုက်တဲ့ဟိုတတိလေးပါဘူးလားဘုရားဒါလည်းအာယုံကိုသုံးလို့ဖို့မှတ်နေတဲ့အတွက်တာမတတိပဲထင်တယ်အဲ့တော့တို့ရှူမှုလေးနဲ့မှတ်ချက်ကလေးနဲ့တွဲကနေစီးကနေကတ်ကနေဖြစ်သွားတာကဒါတမာရီမဟုတ်ဘူးလား အဲ့တမာရိမကင်သုံးပါအဲ့လိုတမာရိမကင်သုံးပါနဲ့ဆောင်ရွက်နေတဲ့အချိန်မှာမဟုတ်တာပြောပြသေးသလားဝတိဒုဒရိုက်လေးပါလွတ်ပြီးထင်ဟိမဟုတ်တာခြိကာယလက်ကာယလုံအောင်မလားတိုင်းကာဒုဒရိုက်သုံးပါဖြစ်တဲ့သူသက်တာချင်းသူသာယူခြင်းဟုတ်ကလားမတရားမှုမတိမှုကျူးလွန်ခြင်းရှိအောင်မလားသွားပြီထင်တယ်ဟိအဲ့ဒီချိန်ကိုမဟုတ်တာကြံဖြစ်သေးသလားဒီလိုဆိုဖို့မနောဒုဒရိုက်သုံးပါကလွတ်မသွားဘူးလား အင်းအလိုစိုးနဲ့ကြံတဲ့အကြံနေပေါ်နိုင်မအောင်လားဖိုးရဲ့အင်းပြီးတော့တို့မုံညိုပြမမှုတွေပေါ်မလားဖိုးရဲ့ပြီးတော့တို့ဘာတို့ငါကောင်းစားပြီးရောဆိုတဲ့တွေးတွေပေါ်မလားဒီလိုဆိုရင်တို့သီလမခင်ရတော့ထူအားထုတ်ဖို့လိုသေးသလားဒီတတိနဲ့မှားဒါနဲ့သီလမခင်သုံးပါးကလည်းပါသွားရောဟင်တမဝါစာတမကမန္တတမအာသီဝါလေတမဝါစာဆိုတာတို့ဒီမှတ်နေတဲ့ယောဂီတယောက်ဒီဟင် ဝတိရုဒ္ဒရိုက်လေးပါနှုတ်ကဖွင့်ပြီးတော့မှမှားရမှာမဟုတ်ပဲပါအောင်မလားဘုရားပြီးတော့ဒီကိုယ်ခန္ဓာကိုဖြစ်ပျက်ကိုငြိမ်သက်အောင်ရှုနေတဲ့ယောဂီတယောက်မှာကိုယ်လှုပ်ရှားမှုမှမရှိဘဲနဲ့သူ့သက်တာဖို့ဟင်သူ့ဥစားယူဖို့မတော်မတရားကျိုးလွန်ဖို့ဟင်ရှိတော့ဘူးဘုရားအဲ့တော့ကာဒုရိုက်သုံးပါးရှိပြီပြီးတော့တို့ဘာတော့ဟိုအလိုဆိုးကိုကြားနေတဲ့အကြံစီတွေသူတစ်ပါးကိုမုံညို့ပြမားတဲ့အကြံစီတွေ ဟင်ပြီးတော့ငါကောင်းကပြီးရောဆိုတဲ့ကြံစီတွေအဲ့ဒီမနောတုတရိုက်လည်းပါဘူးဘိုးရဲ့ဒီတတိတစ်ချက်မှတ်ထားတယ်လေဘိုးဒါရင်ဒီအဖို့တတိတစ်ချက်မှတ်တယ်ထဲမှာဒီသီလမကင်သုံးပါးကဖို့မပါဘူးလားပါပါသွားနော်အဲ့တော့ဒီတမာရီမကင်သုံးပါးကိုဒီလိုလေးထူထောင်နေတာနဲ့ဟောသီလကလုံးလုံးလုံးသွားရောဗျတစ်ချက်မှရင်အဲ့ဒါတစ်ခါတည်းငုံပွားလိုက်တယ်ဗျတစ်ခါသီလသင်ကျေသွားတာပဲအင်းဖို့တစ်ချက်မှလိုက်ရင် တရဏဂုံတစ်ချက်ပွားလိုက်တာပဲဝင်နေဆိုတာဓမ္မတရဏံကိစ္စမိတ်တယ်ဟိထွက်တယ်ဆိုတာဓမ္မတရဏံကိစ္စမိတ်တယ်ဟိအဲ့လိုဆိုရင်တို့ဟောဒီလာတစ်ခက်တရဏဂုံတစ်ချက်ပွားဒီလာတစ်ခါစင်ကြယ်ဒီနည်းနဲ့ကိုကျင်လေးတွေစင်ရင်စင်ကြယ်စင်ကြယ်ရင်းနဲ့နောက်ဆုံးမက်ထီသွားမှာတယ်ဟိတို့ခုလက်ရှိယူထားတဲ့ဒီလာကနေပြီးမက်ဒီလာတိဒီလမ်းလေးတိုင်သွားမှာတယ်နော်အေးအဲ့တော့ဒီလာမက်ကင်သုံးပါတဲ့ပူပါသွားပြီတယ် အဲ့တော့ဝင်တော့ဝင်တဲ့အကြောင်းလေးဖြစ်တဲ့အေးရင်အေးတယ်နှွေးရင်နှွေးတယ်ဒီတော့ကောမသိနိုင်ဘူးလားသိနိုင်ပါဘူးအထုခါသာပုဂ္ဂိုလ်ဒီလောက်ပဲသိမှာပေါ့ဟုတ်ကလားသို့မဟုတ်လှုပ်ရင်လှုပ်တယ်ရွရင်ရွတယ်ဒါမှမသိနိုင်ဘူးလားဒါအထုခါသာပုဂ္ဂိုလ်များသိနိုင်တဲ့အတိတွေပဲအဲ့ဒီအတိဒီတို့ဘသူမှမှကြဖျားမှလည်းဝင်လေမှာဒီဖြစ်ပြက်ချင်းရပဲတွေ့မှာတင်တယ်ဗျာရဟန္တာရဲ့နှခေါင်းကမှတ်တော့ဗျာတို့တွေမှတ်တော့ဗျာ အဲ့ဒီတိုင်းပဲထင်တယ်ဟင်ပြီးတော့ဝင်တဲ့နေရာမှာဝင်လေရဲ့တိုက်ခိုက်မှုအတိုင်းကိုနာသီဝခံရတဲ့ဖြစ်ပျက်ဟာဒါအမှန်တိုင်းတွေ့တဲ့အတွေ့မဟုတ်ဘူးလားဗျာဒါအမှန်သိပဲမဟုတ်ဘူးလားဗျာဟင်အဲ့တော့တမ္မာဒိဋ္ဌိဆိုတဲ့ပညာဟောဒီမှာထပ်ပါမလားဘူးလားဖို့ပါအဲ့ဒီပါတဲ့နေရာလေးကိုဝင်လာလေးနဲ့တို့ဒီဟိုအေးတာလေးဟိုဝင်တဲ့နေရာပါနေလေအဲဝင်အေးလှုပ်ရှားမှုလေးပေါ့ ဒီအတီလေးကတ်ထားလို့ရှိရင်တာမသင်္ကပ္ပကောမဖြစ်နိုင်ဘူးလားတိုင်းဒီတို့တတိလေးနဲ့မှတ်တဲ့ထဲမှာပညာမက်ကင်တစ်ခုလည်းမပါဘူးလားတာမဒိဋ္ဌိနဲ့တာမသင်္ကပ္ပလေပါပလားဟိဒီလိုဆိုတတိတစ်လုံးနဲ့မှာမှားလိုက်တဲ့အတွက်အာယူမှုမှတ်မှုအဲအာယူမှတ်တဲ့နေရာလေးကိုဟိုတို့ဘာတော့အရှူနဲ့အမှတ်နဲ့ ကန့်နေမှုဆိုရယ်တမာရီမကင်၃ခုပြီးလိုက်တာနဲ့သီလမကင်၃ခုဟောမပါဘူးလားပညာမကင်တစ်ခုဟောတိုင်းတို့မကင်၈ပါးကိုလက်ချိုးရည်စရာရှိသေးသလားဒီတတိတလုံးမှတာနဲ့လေအဲ့တော့ဘုရားရှင်ရဲ့ရှင်ညာတော်နဲ့မို့အဖို့ကြီးဒါကဘာကွဲ့ဒါကညာကွဲ့နဲ့မကင်၈ပါးကိုတေယုံကြီးကိုသူ့ညာတော်ရဲ့စွမ်းအားနဲ့အသေးစိတ်ထုတ်ပြနေတာမဟုတ်ဘူးလားအဖိုးတို့တို့လူဘိန်းနဲ့ပြောရင်တော့မှကလေးတစ်ချက်သာခြင်လိုက်ကြအခုပြီးသွားပြီထင်တယ် ဘယ်ဟာပါသေးတယ်လဲဘယ်ဟာမပါသေးဘူးလဲလို့တို့လျှောက်ပြီးတော့ဟောသေစစ်နေကြလို့သေးသလားဗျာအဲပါသွားပြီပဲဗျာဒါမဂ္ဂင်ရှင်ပါတိယုတ်ကိုပြောပြတာပါဖျားရှင်ကြီးဒီနီးနဲ့သူ့ဘောဓိပင်အောင်မှာလာပြင်းနေစာကတော့လာပြင်းနေလို့ဆိုတာပေါ့လေလာပြင်းနေညနေအထိဟိုတို့ပါတော့မနတ်နဲ့ရံဖြစ်ကြတော့လို့ဒီလိုလဲဆိုပါဗျာချိုးစားတဲ့က14ရက်နေ့ညနေရံဖြစ်တဲ့15ရက်နေ့မနေ့ကို ဟို၄နိုင်မှာပွင့်တယ်လို့ဒီလိုလဲဆိုပါလေဗျာအချို့ကလာပြင်းညနေကိုရံဖြစ်တုံးများဘောဘောဒီပင်ကြီးသူပိုင်ကပိုင်ညင်ညာတော့ထင်တယ်ဟိဟိအဲတို့လာပြီးကြော်တရက်နေ့မနေ့၄နိုင်ချိန်မှာအရာတမဲ့နဲ့ဒီတောင်းတညာတော့ရတာထင်တယ်နော်ဖို့အဲ့ဒါတို့ဒီပတိတလုံးနဲ့ရသွားတာထင်တယ်ဟိအဲ့တော့တတနာဝိတုဒ္ဓိယာတတနာဖျားဖြစ်လို့တော့ဘောဒီလောင်းလျာပိစိကဗုဒ္ဓဖြစ်လို့တော့ဘောဒီလောင်းလျာဧကတာဝက ဖြစ်လို့တဲ့ဘောဓိလောင်းနေရမဟာတာဝကဖြစ်လို့တဲ့ဘောဓိလောင်းနေရပကတိတာဝကဖြစ်လို့တဲ့ဘောဓိလောင်းနေရတို့အားဝိတုဒ္ဓိယကိလေသာညစ်ကြေးမှာကင်းဝေးစင်ကြရာလုံးကအရာမကောဤတတိပြည့်ရှုမှတော်လားမေဧကာယနောတခုတော်လားတကြောင်တော်လားသွားဒါဖရားပြောတာမှားသလားမှန်သလားမှန်ပါဗျာအဖို့စားတဲ့ဘုရားဟောမမှန်တာပြောလားအဖို့ကိုယ်လေးနဲ့မှန်တာပြောတာလားဘုရားဘုရားဟောမှန်တာပြောတာဒါအကိုဖမ်းမှန်မရှိတာဖို့မှန်မှမဟုတ်သေးပဲနဲ့ အဲ့ဒါဖះမှန်မရှိသေးတယ်ဗျအဖို့မှန်ဟုတ်လို့လားအဖို့မှန်မဟုတ်သေးပါဘူးအဖို့မှန်ကဘယ်တော့ဝယ်မှာလဲကျင်သေးပါဗျဟုတ်ကလားဗျဟင်အဲ့တော့ကိုယ်ရဲ့အားထုတ်တဲ့ပုဂ္ဂိုလ်ဒါမသိနိုင်ဘူးလားသိနိုင်ပါဗျဟင်သိနိုင်ပါသာဝတို့ကိရိတာညီကြီးမှာကင်းဝေးစင်ကြယ်ဖို့ဟာဒီတတိနဲ့ရှုမှတဲ့လမ်းလေဒါတစ်ခုတည်းသောလမ်းတစ်ကြောင်းတည်းသောလမ်းဆိုတာဒါဖះဟောမှုဖះတရားလို့ပြောနေတာဒုမှဒုတရားတွေဖြစ်မနေပြီဘူးလားဟဲ့အဲ့ဒုကိုယ်လေးနဲ့ရှင်းကြည့်ဟုတ်မဟုတ် တစ်ချက်မှရင်တစ်ချက်ကိရိတာဘယ်နှရှိပြီတော့လားမရှိပါဘူးဗျာဘယ်နှကပ်ပြီးတော့ဖို့အဖို့တော်သားကြီးမင်းဘယ်နှသူအတူထားသေးတော့ဘယ်မှမကပ်ပါဘူးပုတ်ကလားနင်းနေတော့ကတ်ထောင်းမှာပါဘူးမကပ်ပါဘူးဗျာသူ့လုံးတော့မကပ်ပါဘူးရှိဘူးဗျာအဲ့ဒါကိရိတာကြီးကြီးကကင်းဝင်းစင်ကျဲနေတာမဟုတ်ဘူးလားဖို့ရဒီလမ်းကလို့လို့တခြားလမ်းမရှိဘူးတဲ့အဲ့ဒီ body ငါမျိုးဘယ် body နဲ့တွားသွားလို့ဆိုလို့တဗျာပုတ်ကလားဗျာဟင်အဲ့တော့တို့တွေဟောဘယ် body နဲ့တွားခြင်းတွားရင်ဒီတိုင်းမဟုတ်ဘူးလား ဒီတတိလေးတစ်လုံးနဲ့မှတ်နေနီးပြီးဖို့မသိဖို့ဆိုတာအဲနီးကဘ ഹു တုတပါတကယ်ရှုတဲ့နေရာဒီတတိနဲ့ရှုရမှာရှိတဲ့ထင်တယ်ဟင်ဥပမာမဲ့တို့ဒီနေဒီတို့နတ်တလူဆိုပါတော့တို့ခုဒီကဘယ်ရွာတွေလုံးလာကြတာတွေကဟင်ဟင်အဲရောက်သွားအိမ်ဆိုပါတော့ရောက်သွားအိမ်ကဒီကိုလမ်းတိတိမတိတိအဲရောက်သွားအိမ်ကဒီဘက်ကိုတဲ့မဲ့နေရာကိုမျက်နှာတဲ့မိလို့ ခြေလမ်းမှန်ခဲ့ရင်မရောက်နိုင်ဘူးလားဟင်အဲ့တော့မသိလို့ဟိုရောက်သွားအိမ်ကနေပြီးတော့ဟိုဒီကိုနတ်တလူကိုဘယ်ကသွားရသလဲလို့မေးတာပြီးအဲ့ဒါကဘ ഹു တုတ္တပြမေးတာထင်တယ်ရွာကနေပြီးတော့နတ်တလူကိုဘယ်သွားရတယ်ဘယ်ဘယ်သွားရတယ်ဆိုတာထိုင်းနေုံနဲ့ရောက်သလားဟင်အဲ့တော့အဲ့ဒါကတို့ဒီကိုဘယ်ကိုသွားရတယ်ဆိုတာပညာတီလေးနဲ့ဘ ഹു တုတ္တပဲကွနီးဆိုတာလည်းဒီတိုင်းပဲထင်တယ် အဲ့တော့ဒီဘက်ကိုမျက်နာတဲ့ပြီးလို့ဒီဘက်ကိုတဲ့တဲ့ရှောက်ရင်နေတိတိမတိတိရတာပဲအဲ့တော့တို့ဒီမှန်လေးကိုတိတိဖြစ်စီမတိတိဖြစ်စီအမှတ်ကိုသာမှတ်နေလို့ရှိရင်ဒီဟာမရနိုင်ဘူးလားဟင်မှားတာကိုလည်းအမှတ်ကတဲ့သွားလိမ့်မယ်မှန်တာကိုလည်းအမှတ်ကပဲဖော်ထုတ်သွားလိမ့်မယ်ဟင်ကိရိတာကိုလည်းအမှတ်ကပဲပယ်သွားလိမ့်မယ်တိစီယာကိုလည်းအမှတ်ကပဲဖော်ထုတ်ပေးလိမ့်မယ်ထင်တယ်အဲ့တို့လို့ဖို့ပါလို့တည်းဒီတတိလေးကိုင်းနေဖို့ပဲထင်တယ်လာကျင်လာလားတတိနဲ့စီမှမှန်မှန်မှန်မှန်ဟင် ပြီးတော့ဘုရားကသူ့ဘက်ကလည်းပေါ်ပေါ်ကွာကိုယ့်ဘက်ကလည်းပေါ်ပေါ်မှတ်တာမှတ်တယ်ကိုယ့်ဘက်ကပါမလို့မဆိုးလို့ဟုတ်ကလားအင်းကိုမျက်စိမှာပဲစိတ်ကကနေနေအသင်းဘက်ကိုပဲစိတ်ကရောက်သွားတာစိတ်ရောက်တဲ့နေရာကမှတ်ချလိုက်ပေါ့ဟုတ်ကလားဟဲ့အဲကိုကိုယ့်ဘက်ကမှတ်မှသူ့ဘက်ကမှတ်မှလို့ပြောမနေနဲ့တဲ့ဟုတ်ကလားဟဲ့အဲ့တော့နီးတဲ့သူမှတ်ဖို့လိုရင်းထင်တယ်အဲမှတ်လဲမှတ်မယ်နီးလည်းပြီးမယ်ဆိုရင်တော့ตา၍တွားလို့လွယ်ကူတာပေါ့သိချလဲချရှိတာပေါ့ ဟင်ဒါလေးပဲခွာပါတယ်အဲ့တော့လမ်းကတော့ဒီလမ်းပဲတဲ့အဲ့ဒါတို့ဘော်ဒီပင်နဲ့ရွှေပလင်းလာပြီးနေဆိုပါတော့အောင်သွားနော်အဲ့ဒီကိုအောင်သွားအဲ့ဒီကနေပြီးဖျားဖြစ်တာတော့သူ့သားသမီးတွေကိုကျင့်တာသူ့ဘုံမပါဘူးဖြစ်ပြီးတဲ့နောက်တော့အဋိဌာမလုပ်ဘူးသူ့ခုနှစ်ရသားခုနှစ်ရသမီးတွေကိုမြင့်တင်မယ်ဆိုတော့တတ္တဌာနရတော့ဘူး အဋိဌာဝင်နေတယ်နော်ဟင်ဝင်နေရတယ်နဲ့မတွေ့ခင်သူရထားတဲ့အဲ့ဒီမက်ကင်ရှိပါနဲ့ဒီအလယ်လန်းကိုပြဖို့ရာအတွက်ကိုဒိဋ္ဌံဝင်လိုက်သေးသဗျာဟုတ်ကလားဟင်အဲ့တော့သူသတုဋ္ဌတတ္တဟလို့ခေါ်မှာပေါ့ဒီဝဲပြောလိုက်ကြပါဆိုရဲ့ဟင်သတုဋ္ဌတတ္တဟဆိုတော့ဘောဓိပင်ကနေရာဟုတော့အဲ့ဒီမှာတရင်သုံးတာရတနာကရရွှေလို့ခေါ်ပါတယ်ဗျာအဲ့ဒီရောက်တော့သူခန္ဓာကိုယ်ရဲ့အရှိ တို့အပိဓမ္မာတရားလို့ခေါ်တာပေါ့လေစိတ်ကပဲလို့စိတ်ရဲ့မိအားစိတ်တိတ်ကပဲနဲ့ဟုတ်ကလားဟိအေးယုတ်တိရဲ့ဖော်ပြမှုကဘယ်သို့ဟင်နိဗ္ဗာန်ဆိုတာဘယ်လိုသဘောဆိုတော့အဲ့ဒါကိုဆင်ញင်သုံးတတ်တာကိုအပိဓမ္မာလို့ဆိုလို့လေဗျာဟုတ်ကလားပညာကဘယ်လိုဘယ်လိုပရမကဘယ်နဲ့ဘယ်နဲ့အာဆိုတော့နေုံလာသာ6ရက်9ရက်လောက်ကနေစပြီးတော့အဲ့ဒီနေရာရောက်တယ်ဒီနေ့အဲ့ဒီအချိန်မှာဒီအဘိဓမ္မာ9ကြမ်းကိုဆင်ញင်ရင်းနဲ့ သူ့ပဋ္ဌာန်းကျမ်းလည်းရောက်ရောသူ့ရောင်ကြီးတော်တွေထွက်လာတာတဲ့ဟဲ့ဘောတော့သူ့သမုဒ္ဒညာတော်နဲ့အဘိဓမ္မာရဲ့အခက်ခဲအနေနဲ့ဆုံးဖြစ်တဲ့တရားနဲ့သွားတွေ့တဲ့နေရာသူတရားပွင့်တဲ့နေရာတင်နေအဲ့တော့တရားတော်ဆိုတာနေယုံလာသံသူ့ခုနှစ်ရက်ရှိရခန့်လောက်မှာသတုထတတမှာပေါ်တာဘိုးရဲ့အဲဖရာကလာပြီးနေရာပေါ်တယ်တင်နေတရားကဘိုးအင်းနေယုံလာသံမှာပေါ်တယ်တင်နေအဲ့ဒီတတ္တဌာနအာထုအာထုပြီးတော့တို့ အကုန်ပြောကြပါဆိုရဲ့49ရက်ဆိုတော့ဝါသုလာသန်း4ရက်5ရက်လောက်မှပြည့်လိမ့်မယ်ထင်တယ်ကဆုံလာပြီးရစားလိုက်တာလေအေးအဲ့တော့ဝါသုလာသန်း5ရက်6ရက်လောက်မှ သူတရားတော်ကအလုံးနုညနာကိုသာမန်ဘယ်လိုမြင်နိုင်မှာမလဲဟင်ဟိုရေပြင်ကနေပြီးအဖို့ငုံကြည့်လိုက်ရင်ဟိုးရေအောက်မှာရှိနေတဲ့တတ္တဝါငါးပေါက်စာလေးတွေသွားနေတာကိုဖို့မြင်နိုင်သလားသူတို့ကစားနေတာမြင်နိုင်သလား အဲ့ဒီတိုင်းပဲတို့ခန္ဓာထဲမှာဒီလောက်မြညာနဲ့စက္ကန့်လေးတစ်ချက်တွင်းကိုရုပ်ရဲ့ဖြစ်ပြတဲ့အချိန်ပေါင်းဂတိပေါင်း6000တိ6000မဟုတ်ဘူးဂတိပေါင်းကို6000ပြင်းနေတဲ့တီးစိတ်ကလေးတစ်ချက်ဟာဒီစက္ကန့်ကလေးတစ်ချက်တွင်းမှာကိုဂတိပေါင်းတစ်သိန်းထိချုပ်သွားတယ်မြင်နိုင်မလားဟိဟင်ဘယ်လိုလုပ်မြင်နိုင်မလို့အဲ့တော့မြန်လွန်းတော့မသွားဘူးထင်ရတာပေါ့အဲ့တော့တို့မြန်လွန်းနေတဲ့အတွက်မတိလိုက်တော့တို့ကိုတို့မြဲတယ်လို့ထင်နေတာမဟုတ်ဘူးလား မနေ့ကလည်းဒီလိုပဲဒီကနေ့လည်းဒီလိုပဲထင်နေတာအဖိုးတို့ရွာတဲ့ဥပမာပေးရရင်တော့ဟိုငပြောပြီးမမကြီးကိုဓာပြက်ပြက်နဲ့ခုတ်လိုက်တဲ့အခါတိကနေပြသွားတယ်ငပြောပြီးညီမလဲဆိုလိုပဲညံလုံးလို့ထင်တယ်ဓာထက်လုံးလို့ထင်တယ်တို့မှလည်းဒီတိုင်းပဲလားဟင်အပြက်ကတခါတည်းဂရေ6000တာရှိကရုပ်ကနေဆိုစက္ကန့်တစ်ချက်ကလေးတွင်းကိုပြတ်သွားမှထင်တယ်နောက်ကအတိတ်ကတခါပြန်ထိုးထားဟိုအဲ့တော့တို့ပြမမမသိလိုက်ပဲဒီလောက်မြန်တန်လုံးတော့သိနိုင်မှာမလားစက္ကန့်ကလေးတစ်ချက် ကတိပေါင်းကတိပေါင်း6000တိ6000မဟုတ်ဘူးအဲ့တော့မြဲတယ်ထင်တော့အဲ့တော့ငါတရားကဒီလောက်နူးညံ့နေတာကြီးတော့တို့ဝေနေရတွေကဇေယိုက်ကဒီလောက်ကြားနေတာဟောလဲပြီးမှလဲဟုတ်ပါဘူးဆိုတော့တရားပွင့်ပြီးဟိုဘက်ကိုသူဟောဖို့ရသိမကူဘူးဟောမတိနိုင်ငံတွေရောက်ဟောနေလဲပူပဲထင်တယ်ဟိဟင်အလားတာပဲဖြစ်မှာပေါ့အဲ့ဒီအချိန်မှာ တဟံပရိပြမာကြီးကနေပြီးဝိနာတတိဘောလောကောဝိနာတတိဘောလောကောဆိုကြွေးကြော်တယ်တာတုသာလို့ပြောတာပေါ့လေပမာတို့တော့လောကကြီးတော့ပျက်စီးတော့မယ်တဲ့အဲ့ဒါလိုက်ဟောတာလောကကြီးတော့ပျက်စီးကုန်တော့မယ်လောကကြီးတော့ပျက်စီးကုန်တော့မယ်အဲ့လိုဟောတာဘာဖြစ်လို့လို့တိသူကမှတိတယ်ကြောင့်ဖော်မကြရင်မတိသူကပုံမတိတော့မှာပေါ့ဟင်တိသူကတိပါရဲ့နဲ့မှာဖော်မပြောရင်မတိသူဒီပိုးပြီးမတိမှာပဲရှိတယ်အဲ့တော့တိသူလေးဒီတဲ့ကို အနေချင်းပါလို့ပါနာဟိုဟဲ့အဲ့ဒါပฏิပြမာကြီးကအဲ့လိုလဲကြွေးကြော်လိုက်ရောသူဆင်းညွတော်မူတယ်အဲ့တော့ဟုတ်သားပဲဒါလေငါအမိပြုရင်ကြွထိုင်းမဲ့ပုဂ္ဂိုလ်တွေရှိသေးတာပဲအဲ့တော့ငါဘသူဟောရမလဲဟောမှာပဲဆိုတော့သူပါတော့ရတူတူပြောရင်တော့ခုနကတို့ဖရာဘူးဖွဲ့သွားသင်သားမိတယ်ထင်တယ်တင်သားဝင်ငါကဖရာဘူးဖွဲ့ထင်တယ်တရားဦးနာကျင်လို့လေဟိုတို့ဥရုဝေလာလာပြီးတော့6နှစ်လုံးလုံးတို့ဝေယဝိသလုပ်တဲ့ဖွဲ့မဟုတ်ဘူးလား ဖျားပွင့်ဒါနဲ့သူအရင်ဖူးကျင်တာထင်တယ်ဟိဟိအဲ့တော့သူတို့ကိုဟောမယ်ဆိုတော့ခြေရင်ကြွရတယ်အဲ့ဒီသူ့မှာပင်ရင်ရနေတာပဲသွားနေတာပဲဘာဖြစ်လို့ခြေရင်သွားရတယ်လို့မေးစရာဘာမရှိဘူးလားဘူးကအဲ့သွားလိုက်ပြီးတာပဲလမ်းမှာဥပကနဲ့တွေ့စရာရှိသေးလို့တဲ့ဥပကသွားဖို့လို့မသာဝါတို့ဥပကတို့ဖို့လို့ကြားပြီးဆာလာနေပါဗျာအဲ့ဒါကတို့ဟိုဗုဒ္ဓဘာသာမဟုတ်သေးဘူး သူကဂျိန်းဘာသာကိုကိုးဝယ်တာလို့ဆိုတယ်ဗျာဟင်အဲ့တော့နန်းကိုသူနဲ့တွေ့ရင်သူ့ကိုချုပ်ဖို့ရှိသေးတယ်ဟုတ်ကလားဒါမှမဟုတ်သူချီရင်ကြွားတယ်ဗျာအဲ့ဒီမှာဥပကနဲ့တွေ့တဲ့ခါလာကျတော့ဥပကကဒီဘုရားရှင်ရဲ့ဟိုရုပ်တော်ကြီးတော့ကြည့်ပြီးတော့ဒါဒီပုဂ္ဂိုလ်အလွန်ထူးခြားတဲ့ပုဂ္ဂိုလ်ပဲတဲ့နာမည်ဘာလို့ခေါ်လဲလို့မေးတယ်အဲ့တော့ငါဒီမငါးပါးကိုအောင်တဲ့အတွက်သီနာလို့ခေါ်တယ်လို့ဘုရားကအဲ့လိုဝန်ခံတယ်ဟုတ်ကလားဟုတ် အဲတော့သူကလည်းသူ့ဘာသာဝင်မဟုတ်တော့ရုပ်ကြီးတော့ဟုတ်မလို့လို့ပေါ့လေဘုရားရှင်ရဲ့အတွေ့မသိတော့อืมဟုတ်တော့ဟုတ်တော့เสียပဲလို့ဒီလိုမှချက်ချာတတိချဟုတ်ဘူးထင်တယ်ဟင်သူ့တရားတတိချဟုတ်ကလားဟင်သူပြောခမည်းပြောတဲ့အတိုင်းဆိုဟုတ်တော့ဟုတ်တန်ကောင်းပါရဲ့ဆိုတော့သူယုံမမယုံတာတရားဟောလို့မှဘယ်လိုလုပ်ရတော့ယုံမှသာဟောလို့ရမှာဟုတ်ကွသူကယုံနာတာတဝက်ထင်တယ်မယုံနာတာတဝက်ထင်တယ် အဲ့တော့ဒီလိုဆိုရင်သင်ရတဲ့တရားကိုငါဟောသားမှာလို့သူပြောတယ်သူကသူမှမယုံနဲ့ဟောဖို့ထင်တယ်အဲ့တော့သင်သားတယောက်ရမှာငါဟောမယ်ဆိုထားပြခဲ့တာအဲ့ဒီမှာဟိုမသာဝါနဲ့နောက်တော့ရတော့ထင်တယ်ကလေးတယောက်ရတော့အဲ့ဒီမှာတခါပြန်ပြီးရဟောမှရတာထင်မဟုတ်လားအဲ့သူနဲ့ရတဲ့သားပဲနောက်ဆုံးဖိုးတို့ပြိဋိဘာသံဃာနေမှာသူပတရပိုက်ဆိုတာလေအဲ့ဒါဥပကရဲ့သားနောက်ဆုံးသာသနာရဲ့ရဟန္တာထင်တယ်ပြိဋိဘာသံဃာနေဖရာကိုဝင်ပြီးတော့ဖရာဖြစ်ပြီးနေရဟန္တာဖြစ်သွားတာလေ အဲ့ဒါဥပဒရဲ့သားတုတ်သာသနာရဲ့ဟိုတက်တော်ထေကြမှာနောက်ဆုံးပုဂ္ဂိုလ်လို့ဆိုလိုတယ်တောင်းဖရာရှင်ဒီဒီတို့ဘောရီပင်ကနေပြီးတော့မိဂရာဝုံကိုအဲ့ခြေချင်းကြွတော်မူတယ်အဲ့တော့တို့ဒီလာသံ9ရက်6ရက်လောက်ကဆိုပါတော့ကွယ်သူမို့ခုနေ့ကျက်လောက်ကလည်းဖြစ်မှာပေါ့ကွယ်သွားလိုက်တာပေါ့အဲ့ဒီဒိတ်တံပြီးတော့ဟိုဘက်ပေါ့ဟင်ဟိုတို့ဘွားဆိုလာပြီးနေ့ ရဲ့အဖိတ်နဲ့ညနေကိုနေမဝင်မီလေးရောက်သွားတယ်ဖို့ဥရဝေလာအိုးတို့မိဂရာဟောလေခုနဖျားဘူးဖွဲ့ငါဦးရှိရထင်တယ်ဟင်အဲ့ဒီကိုတို့ဟိုလာပြီးအဖိတ်နဲ့ညနေမှာရောက်သွားတာနေမဝင်ခင်အဲ့ဒီတို့ဝါဆိုသွားကဟို6နိုင်ခွဲမှဝင်တာထင်တယ်အဲ့တော့နေကမဝင်နေဘူး6နိုင်ဆိုတာလာကလည်းထွက်နေပြီထင်တယ်ဖို့အဲ့ဒီအချိန်မှာဖျားရောက်သွားတယ်ရောက်သွားတော့ဖျားမြင်ထားနဲ့ ရားကတော့သူတို့ကိုသူသိတဲ့မိဂိမအမှန်တရားကိုအလယ်လာလမ်းပင်မိဂိမလမ်းပင်နဲ့ဝဲလမ်းရာလမ်းလွတ်တဲ့သူမဟုတ်သိလို့ကိုလို့လည်းမဟုတ်သိချုပ်ကိုချုပ်လည်းမဟုတ်ဒီလိုတင်နေဟိပြီးတော့အလျှော်ပေးတဲ့ဟာလည်းမဟုတ်တင်းပေးတာလည်းမဟုတ်ဒီလိုတင်နေဟိဖို့အဲ့ဒီလမ်းပင်လေးကို तू ပြောမလို့သွားတာကိုကတော့သူတို့ငါးဦးကအေးလာပြီဟိရှင်ကြီးခေါ်ရမတို့ဘာညာမလို့လည်းမသိဘူးဟမ် ဟင်သူတို့ကဒီကိုသွန်းစားပြီးတော့ဟိုဒေနာနေကုန်ကျင့်ကြတဲ့ကသူ့ဘော်ထင်သေးသွားတာထင်တယ်အေးအထင်ကြီးတဲ့ပုဂ္ဂိုလ်အထင်ပြန်သေးသွားရင်အထင်သေးသူတဲ့ပုံဆိုးတယ်ဖို့ကဟင်ဟင်အထင်သေးသူတဲ့ကိုပုံသေးသွားလိမ့်မယ်ထင်တယ်ယုံမအောင်လားဖို့ယုံမှုဗျာယုံမှုဗျာအဲ့ခါကျတော့အေးသူလာလို့ရှိရင်ခရီးဦးကျူမကျူကြသတံ ကတိကဝ၅ပါးဟင်သူရဟန်းထုံးစံဆိုမြင်းထားနဲ့ကိုဟိုကြောင်းဘဝကနေထွက်ပြီးခီးဦးကျူဆိုရတဲ့အဲ့ဝတ်ဆိုတာရှိတယ်ဟင်အဲ့ဒါကိုမလုပ်ကြခါနဲ့ကိုကတော့သူတို့ကိုလာတာလေဟင်သူတို့ကတော့ဟိုမှာကန့်ကွက်ပွဲလုပ်နေပြီဗျဟုတ်ကလားပြီးတော့ဟိုနေရထိုင်ခင်မပေးကြသလားနဲ့ဗျဟုတ်ကလားဟုတ်ဟင် ပြီးတော့တောက်ရေးသုံးဆောင်ရေးတီထားမှု မပြုကြသလားဆိုပြီးတော့အဲလိုကတိကဝတ်ထားပြီးတော့လာလို့ရှိရင်ဆန့်ကျင်မှုကန့်ကွက်ဖို့ပယ်ထုတ်ဖို့ရတဲ့သူကကြိုးစားတယ်ဟုတ်ကလားကိုကတော့သူတို့ဘုလာတယ်ဟင်သူတို့ကတော့ဘယ်လိုသဘောထားတော့ဟင်ကန့်ကွက်ဖို့ကိုကတော့သူတွေးထားတယ်မပေမပန်းချမ်းချမ်းသာသာနဲ့ရမယ်ဒီမိသီမပฏิပဒါကြည့်စဉ်ကိုလာပြီးတော့ထုတ်ဖို့ပြောမလို့ ဒီလိုကျင့်กว่าဒီလိုကျင့်กว่าနီးပေးမလို့ထင်တယ်ဟင်နီးပေးမှာတော့ဖို့တရားမပေးနိုင်ဘူးနီးတာပေးနိုင်လေဟုတ်ကလားဟင်းဟိုတို့ပါတော့ဟိုတငါပြောဆိုလို့ရှိရင်တော့ဟင်းသားတာပေးနိုင်မယ်ကိုချက်မပေးနိုင်ဘူးဆိုဟုတ်ကလားဟိအဖို့ဒီမှာလဲရပုံရနေတာပေးနိုင်မယ်ရပစ္စည်းပေးနိုင်မှာမလားရပစ္စည်းပေးနိုင်ရအကုန်လုံးဖရားတွေဖြစ်ကုန်မှာပေါ့ဟင်ဟုတ်ကလားဟုတ် အဲအဲ့တော့ရပစ္စည်းမပေးနိုင်ဘူးရဘုံယာနီပေးနိုင်တယ်အဲ့တော့ရဘုံယာနီပေးမလို့လာတာတည်းဟဲ့ကိုကကျင်နာကလာဘူးဟင်းကျင်နာဘူးဗျအဲ့တော့တို့ဒီဘက်ကဘလောက်ပေးရင်ပေးချင်းကိုတစ်ဖက်ကလည်းလုံးချင်းဦးမလဲဟင်ဒီဘက်ကဘလောက်ပဲစေနာရှိနေရတစ်ဖက်ကလည်းတရာပါဦးမလဲဟင်ဒီဘက်ကစေနာရှိတော့ဟိုဘက်ကတရာပါမှဓမ္မရနိုင်တယ်အဲ့တော့အနာနာရောက်သွားဟုတ်မော့တောင်းကြည့်ဘူးလေ ဟင်အဲဝါဆိုလာပြီးနေဝါမဆိုဝါပေါ့အဖိနေညပေါ့ရောက်သွားတော့တောင်းကြည့်အဲ့တော့ငါမန်ငါးပါးကိုအောင်ခဲ့ပြီတင်းတို့ငါကိုခီးဥကျဆိုကြလို့ဒီလိုပြောတယ်လှုပ်ဘူးဗျာဟင်လှုပ်ဘူးဗျာဟိုကဘယ်လိုပြောလို့မလှုပ်ဘူးဗျာမလှုပ်တဲ့ပြင်ကိုသူ့ကိုငါရှင်ခေါ်ရမှာလို့ခေါ်ဗျာတငယ်ချင်းကောပေါ့လေ ဟင်ငါရှင်ခေါ်ရမှာပင်ပင်ပင်ပန်းပန်းပြင်းပြင်းထန်ထန်ကြိတ်နှုံးကမှဘာတရားမှမရပဲနဲ့အခုမှခမညာဟိုသွန်းနေခံစားပရိသတ်တွေနဲ့တွေ့နေပြီးမှခမညာဇီနာဖြစ်တယ်ဆိုတော့ဘယ်လိုဖြစ်နိုင်မလဲလို့အဲ့လိုသောရကတက်တယ်ဟင်အဲမယုံရင်တော့သောရကတက်မှာသိကြသဗျာဟုတ်တယ်နဲ့အဲသောရကတက်တယ်အဲ့တော့ငါ့ကိုငါရှင်လို့သူတို့မခေါ်ကြနဲ့ငါဒီတင်တို့ရဲ့ဆရာနေရာရောက်နေပြီဟုတ်ကလားဟင် အဲ့တော့ငါဒီဒီနာဖြစ်လာခဲ့ပြီငါကိုခီးဦးကြိုဆို၍ဟင်ဝေယဝဇ္ဇာပြုကြလှုပ်ဘူးဗျာဘယ်လိုပြောလို့မှလှုပ်ဘူးဗျာအဲ့ဒီအချိန်မှာဘုရားရှင်ကဒီလိုပြောလို့တော့မရဘူးဒီလိုပြောလို့မရရင်ဟိုလိုပြောမယ်ဆိုတော့သူ့ရဲ့နိပရိယေကိုပြောင်းလာသည်ဗျာဟုတ်ကလားနေဦးနာကျင်တို့တင်းတို့နည်းနည်းလေးခေါင်းနဲ့စဉ်းစားထားခေါင်းနဲ့နည်းနည်းလေးစဉ်းစားသားနည်းနည်းလေးအေးအောင်ထားသားဘုရားကလေ တင်တော့ငါ့ကိုဝေယဝိသ6နှစ်လုံးလုံးလုပ်တော့ငါအဋိဋ္ဌံ49ရက်ပြည်တိုင်းပြည်တိုင်းဘယ်နဲ့တော့တင်ဒီကိရိတာကုန်မလားလို့တင်တို့မြင်မိခဲ့တယ်အဲ့ဒီတုန်းကငါကိရိတာမကုန်သေးလို့ကိရိတာမှန်ကိုမအောင်သေးလို့မအောင်ဘူးလို့အဲ့တော့ငါပြောခဲ့တယ်အခုငါအောင်လို့အောင်တယ်လို့ပြောတယ်ဆိုတော့ဘုရားကအဲ့လိုပြောတယ်လေအဲ့တော့အဲ့ဒီစကားလေးကိုကွန့်တင်ရတာသဘောပေါက်သွားဟာဟုတ်တယ် အဲ့တော့တို့ကိုယ်တိုင်မမေးတာပဲအဲ့တော့က तू 6နှစ်လုံးလုံးတို့မေးတာကိုဒီမန်ကိုမအောင်သေးလို့ तू မအောင်ဘူးပြောတာအခုအောင်လို့အောင်ပြီပြောတာဒီတကဖြစ်နိုင်တယ်အဖို့တာအမှန်ဒီလားအမှန်မြန်လားအဲအမှန်ဒီပဲလေအဲ့ဒီမန်နဲ့ကိုနေညာကတည်းကမန်ကရန်တခါတည်းတို့နေရာထိုင်ရင်းပေးလို့ခြေစိုးလည်းနဲ့ပြုတ်လို့လှုပ်တာမဟုတ်ဘူးလားဟင်အဲ့ဒီသူအမှန်ဒီလေးနဲ့အဲ့လိုချင်းကားလိုက်ချင်းပြီအဲ့ဒီနေညာ ဓမ္မစကြာတရားနာရင်လည်းအဲ့ဒီတို့ဘာတော့သောတာပတ္တိမတ်ကိုရဖို့ရရဲ့အခြေခံမဟုတ်ဘူးလားအစိပ်ပိုင်းမဟုတ်ဘူးလားဟင်ဒါမှမဟုတ်သမာဓိတိယသာဟောရတာခွဲ့ဟင်အဲ့ဒါမဲ့ရဲ့အခြေခံများအဲ့ဒါမှန်တိလေးရှိသေးဒါအတွေးတိလေးရှိသေးတယ်လေဟင်ကိုကိုယ်တိုင်မှတ်လိုက်လို့ဟိုရှုွက်ထဲကလေးအေးတိဘူတိနာကနေမှရင်ကြားသိတယ်ဟဲ့ဟင်အဲ့မျက်စိကမှတ်လိုက်တော့မြင်ပြီလားဟဲ့ အဲ့ဒီအဲ့ဒီအပီလေးတွေရဲ့လှုပ်ရှားမှုတို့မို့အဲ့ဒီအပီလေးရဲ့ကပ်နေရာဖြစ်တဲ့မျက်စိဖြင့်မျက်စိပေါ်နားဖြင့်နားပေါ်နားဖြင့်နားပေါ်ရှားဖြင့်ရှားပေါ်ကိုယ်ဖြင့်ကိုယ်ပေါ်အဲ့ဒီရဲ့လှုပ်ရှားမှုတွေတွေပြီးနေလို့ချင်းအဲ့ဒါတော့ကိုယ်ကိုယ်တိုင်ပြီးတဲ့ဘာဝနာပြီးထင်တယ်ဟိခုနကဟုတ်တယ်ဆိုတော့စိတ်ဓာမရသိရှိသေးတယ်အဘိုးကအဲ့ဒါကြတော့ဘာဝနာပြီးထင်သလားဟင်အဲ့လိုနဲ့သူ အကုန်လုံးကဟိုကိုယ်တင်ညာစိတ်ချလက်ချရေယုံပြီဆိုတော့ ကျန်တဲ့ပုဂ္ဂိုလ်တွေလည်းလက်ရပြီရှင်လေအကြီးဆုံးကသာယုံနာဟိုးရအဲ့ဒီမှာတင်တို့ဒီမက်ကင်တရားဖြစ်တဲ့မိသိမပฏิပဒါတင်တယ်ဟဲ့ဟင်တွေ့မေးပိခဝေအန္တာပပတိတေနာဆိုတော့ဟင်ဟင်အဲဒီအစွန်းနှစ်ပါးကိုမင်းတို့ရှောင်လိုက်ကြဒီလိုထင်တယ်ဟင်အဲ့ဒါမမူဝဲကြနဲ့အစွန်းနှစ်ပါးကဓာကွာဓာကွာဆိုပြီးတို့တနည်းရှင်းခဲ့တဲ့အတိုင်းအစွန်းနှစ်ပါးကိုရှင်းပြတယ်ထင်တယ် ရှင်းပြပြီးမှအစွန်းနှစ်ပါးရဲ့အလယ်ကမေသိမပရိပလာတော့ဟောတာပဲကွာဆိုပြီးမဲ့ကြီးချပါပေးတာမဟုတ်ဘူးလားအဲ့တော့အဲ့ဒီနေ့ညနေမှာပဲဒီတရားနာရင်လည်းကုဏ္ဏညတောတာပန်ဖြစ်သွားတယ်ဟင်သူကတော့ယုံတာဟုတ်ကွကြံတဲ့ဟာတွေကဘာမှဖြစ်သေးဘူးဒီပါဟင်ဘာဖြစ်ဘူးအဲဒုတိယနေ့လာပြီးကြော်တရနေ့ဟောတော့ဝါပဟင်ဒါပြီးနေရနေ့ကျတော့ပတ္တိယသွင်းနေ့ကျမှမာနာ ၄ရက်နေ့ကြာမှအတ္တစီသောတာပန်ဖြစ်တာဗျ။၅ရက်နေ့နာတလက္ခဏာ၃ကြာမှ၅ပါးတို့ညာနာဖြစ်တာ။အဲ့တော့ဓမ္မစကြာတုတ်ကလေးတုတ်ဒီဝဲနဲ့ရာနဲ့ကြားလေးကိုဒီတတိလေးနဲ့မှတဲ့မဂ္ဂင်၈ပါးကို၅ပါးနာတာပဲကွ။ဘာလို့၅ရက်ကွဲနေကြလဲ။ငါးပါးနာတာဘာလို့ငါးရက်ကွဲတယ်လဲဆိုမှန်ပါလို့ပြောပါလေမောတာဟင်ငါးရက်ဆိုပြောရတယ်ပါ ဟုတ်ပြီငါးပါးနာတာဒီတတုတ်ကလေးကိုဒီဝဲလေးရတာကွာရှားလေးရတာကွာဒီရတဲ့တတိလေးနဲ့ဟောဒီမိခဲရှိပါပဲကွာဒါလေးကိုဟိုငါးပါးတခါတည်းနာတာကိုငါးရက်ခွဲပြီးတော့မှသောတာပန်ဖြစ်လို့ပြောတာလေတတိလေးဖြစ်လိုက်တော့ဘာဖြစ်တော့ဟုတ်ကလားဟင်ယုံကြည်ရတဲ့ကောင်ကြတာပေါ့ဟုတ်ကလားတိုင်းအဖို့ရှိရတာနောက်ပါလားတို့ဖို့ရှိရတာနောက်ပါလားဘုညုံ ဟုတ်လားရှိရတော့ရှိရမှန်တာပဲဟုတ်မလားဟင်တို့ဘုနောနောင်နာထားမလားဒီဘို့ဟင်ကြည့်တယ်ရလားတော့ရှင်းတယ်ရမှန်တာပဲဗျာတကောင်းကြီးများဖြစ်နေမလားပြောတာပဲဟာအဖိုးကြောင့်ဖိုးတည်တာပေါ့ဗျာဟင်ရှင်းရတော့အလုံးပြတာပဲဗျာဟုတ်ကလားဗျာမှန်ပါတယ်ဗျာဟင်အဲ့ဒီပါတို့ယုံကြည်ချက်ရဲ့အပြင်းပြောလိုက်တာတဲ့နော် ဒါလေးကတော့ငါးဦးတပြိုင်တည်းနာတာပဲကွဟောဒီဘက်ကရွာထဲကကြည့်နေကွာကိုကြိုက်တာကောင်းတယ်မိလိုက်ခံစားနေတာဟုတ်တယ်လေဟင်းအဲ့ဒါစိတ်လို့ဘလို့တမားရဲ့ကျင့်ကွာဘာမှရအောင်အရင်မရဖမရလို့ဟောဒီဘက်ကတော့ကွာကျင့်တော့ကျင့်တယ်စိတ်ချုပ်ပြီးရုပ်ကိုတတ်နေတဲ့ကျင့်ကွာဟောဒီတတိလေးနဲ့ဒီလိုသူဝင်မှဝင်တယ်လို့မှသူထွက်မှထွက်တယ်လို့မှဒါလေးတင်နေဒါလေးကတော့ကွာမပင်မပန်းချမ်းချမ်းသာသာနဲ့အလလန်းလေးတို့ဒါဆိုငါဥပြိုင်နာတာနာတာဖိုးရဲ့ဟင် အဲ့ဒါခုနှစ်ညတစ်ပါးသာဝါဆိုလာပြည့်နေဖြစ်သွားတယ်ဗျအကုန်မဖြစ်ဘူးဗျဟင်ဟင်အဲ့ဒါငါးဦးနာတာပဲအဲ့တော့ယုံကြည်ချက်ရဲ့အတိမ်နဲ့ပဲအရေးကြီးတာယုံကြည်မှုဒီအရေးကြီးဆုံးပဲဟင်ယုံကြည်နောက်ကအာထုတ်လို့တဲ့ဌာနနာကြလို့တဲ့ဌာနပေါ်လာမှာပဲဟင်အဲ့ဒီနောက်ဌာနအာကြည့်ဝရိယကောပေါ်မလာဘူးလားဝရိယအာကြည့်လားရေးစိတ်ပါလက်ပါဆိုဖြစ်လာတာပဲ စိတ်ပါလဲပါဖြစ်လာရင်ဒီအကြောင်းလေးကိုစူးစမ်းလို့စိတ်ဆိုတဲ့ပညာဝင်လာတာပဲဗျာဟင်အဲ့တော့တို့မေသိမာပฏิပဒါမေသိမာပฏิပဒါမဂ်ကင်ရှိပါသွားတို့ဒီတတိလေးတစ်လုံးမှမဟုတ်ဘူးလားဗျာဟင်ဟင်အဲ့တော့တို့မဲ့သွားခြင်းလည်းဒီတတိလေးတစ်လုံးပဲတင်တယ်ဟင်ကိုကိလေသာလေးညင်သက်ဖို့တမထာဟောဒါလေးပဲတင်တယ်ဟင်အေးအဲ့တော့တို့ဒီတတိလေးတစ်လုံးမှတို့အားထုတ်ရမှာဗျာဟင်အဲ့တော့လာခြင်းအားလာရတနေ့ကို လှုပ်ချင်တာလှုပ်ကြဗျာရွာထဲမှာဟင်ဒီတတိလေးနဲ့လှုပ်နေရမှာထင်တယ်ကျွာတဲ့လှုပ်ချင်တာလှုပ်ကြဟောတတိလေးနဲ့မှတ်သမ်းဗျာဟင်ရုပ်ထားလည်းမရှိဘူးညထားလည်းမရှိဘူးရုပ်တယ်ညတယ်ဒါတို့လောကရဲ့ခေါ်ပြောနေတာပါဟင်ဟုတ်ကလားဟိအင်းရောငရုတ်တိကောင်းတယ်ဟိုထညက်ကောင်းတယ်ဆိုတာတို့ရွာတဲ့ပြောထင်တာဟိငရုတ်တိဟာဟောကောင်းအောင်ဖြစ်တာလားသူ့တဘာဝအတိုင်းလားထညက်ကဟောကောင်းအောင်ဖြစ်တာလားသူ့တဘာဝအတိုင်းလားအဲသူ့တဘာဝနဲ့သူပဲဟဲ့ ငရုတ်ကလည်းငရုတ်ဗီဇာတတ်တိတိုင်းပေါ့ထင်းရက်ကလည်းထင်းရက်ဗီဇာတတ်တိတိုင်းမဟုတ်ဘူးလားအဲ့ဒါတို့ကလည်းကောင်းတယ်ဆိုတဲ့ခွဲတာဟိုကတော့သူ့လို့သူ့လို့တာအဲ့တော့ရုပ်တဲမြတ်တယ်ဆိုတာတို့ရွာတွေကလောကဝါတာဟင်တို့ကတော့ရုပ်တာမြင်မြင်ကြားကြားပေါ့ဗျာမြတ်တာလေးလည်းမြင်မြင်ကြားကြားပေါ့ဗျာတတိမလွတ်နဲ့အဲ့ဒါလေးလုံနေဖို့ပဲတင်တယ်တိုင်းရွာထဲမှာကိုယ်လုပ်တယ်လို့ရင်းနဲ့ဒီမက်ခင်လေးတွေဝင်လို့မရဘူးလားမရပါဘူးဗျာဟင်တို့ဒီเจ้าနဲ့ကြာမှာဒီမက်ခင်ရှိပါလားရှိတာလားရွာထဲကောမရှိဘူးလားရှိပါဘူး ဟင်ထမင်းချက်တဲ့နေရာရောမက်ကင်လို့သလားဟိဟင်ထမင်းချက်တဲ့နေရာရောအဆုံးလို့သလားဟိအဆုံးရှိတဲ့နေရာတစ်ခုမှာဒီမဲ့တတိဝင်ရမှာပဲထင်တယ်ထမင်းချက်တဲ့နေရာမှာရောလောဘတတိမချင်းလောဘပဲကုန်ပါနိုင်လားလောဘတကြီးနဲ့ချက်တဲ့ပြုတ်တဲ့နေရာလေးဒီရောတတိမချင်းရင်တော့ကရောပါနိုင်လားအဲ့တော့ဒီလောဘနဲ့ဒေါကဒုံကိုလောဘနဲ့ဒေါသနှစ်ခုရှိနေလို့ရှိရင်လောဘလည်းမဖြစ်အောင်ဒေါသလည်းမဖြစ်အောင်ဈာကတတိဝင်ရမှာပဲထင်တယ်ဟိဟင် အဲ့တော့ရွာထဲမှာဘာလုပ်လို့လုပ်တဲ့အလုပ်တွေမှန်သမျှရွာထဲဖြစ်စေကြောင်းထဲဖြစ်စေတောမှာပဲဖြစ်စေတတိမရှိတဲ့ပုဂ္ဂိုလ်တယောက်ဟာအဆုံးနှစ်ပါးတော့နင်းမိမှာဟင်အဲ့တော့အဆုံးတစ်ခုရှိနေတဲ့နေရာမှန်သမျှတို့ဒီတတိယကြားကဝင်ရမှာကြီးတဲ့ထင်တယ်ကြိုက်တာလည်းမဟုတ်မကြိုက်တာလည်းမဟုတ်သူ့သဘောသူလေးကိုမြင်အောင်ရှုရမယ်ဒါပဲထင်တယ်ဗျာအဲ့ဒါမဲ့ခင်ပဲဗျာ အဲ့တော့မနေ့ကတော့ဖရာသုံးမဲ့ခင်တွေတို့ခွဲခဲ့ပြီဟင်အဲ့တော့ဒီကနေ့ဝါဆိုလာပြီးကြတော့ပြစ္ဆဝကိပေါ်လာတော့တုံးတရားသုံးခုနဲ့ဝါဆိုလာပြီးနေကြတော့တန်ခါပါစုံမိတင်လေဟင်ဖရာကသဆုံလာပြီးနေတင်နဲ့ဟင်တို့တရားကနေုံလာသား9ရက်ရှိရတင်နဲ့တန်ခါကဟိုတို့ဝါဆိုလာပြီးနေတင်လေဟုတ်ကလားဟဲ့အဲ့တော့ဒီအကုန်လုံးဖရာရောတန်ခါရောဒီတရားလို့ခေါ်တဲ့မက်ခင်နဲ့ဒါနဲ့သွားတာမဟုတ်ဘူးလား သုံးဖို့တရားလို့ခေါ်တယ်သူသဘောသူဆောင်တဲ့ပေါ်ကိုဒီမဂ္ဂင်၈ပါးနဲ့ရှုမှတ်ပြီးသွားတာမဟုတ်ဘူးလားအဲ့ဒါတို့ဖျားနဲ့ရဟန္တာကြီးများသွားခဲ့တဲ့မဂ္ဂင်ဗျာအဲ့တို့ဟာဟောဘယ်တော့သွားကြမှာတော့ဒီမဂ္ဂင်ကဟင်ဖိုးသွားကြမှာပါဗျာဘယ်နာကနေသွားမှာတော့ဖိုးဒီတိုင်းမှသွားမှာပါဗျာဟုတ်ကဲ့မှန်ပါဗျာဘယ်နာမှမဟုတ်မှာပါနဲ့တို့ဖိုးတော့တော်လေးဒီမိဒီမိနဲ့ဝင်လာလို့ ဟင်မှတ်တဲ့ခါလွတ်တာပါဟုတ်ကလားဗျာပဲနေအောင်မှတ်တဲ့ခါလွတ်တာပေါ့လို့အဖိုးဟာတော့ဟင်လွတ်တဲ့ခါမှားရတာနဲ့တူပါတယ်ဖိုးတော့ဟင်မှတ်တဲ့ခါလွတ်ထားလားလွတ်တဲ့ခါမှာမှားရတာလားဖိုးဟုတ်ကလားပါဒီဖိုးတော့တို့ဖိုးတော့တို့တော့ဟုတ်ပါပြီဒီဖိုးညွန်လည်းတော့ကြိုက်နေတယ်တို့ဖိုးလည်းတော့ဟင်ဟင်အဲ့တော့ဖျားသွားနီးတော့တို့ပြပြီဗျာဟောအစွန်နှစ်ပါးကနေပြီးတော့ဂျာလန်းတင်တယ်ဟိဟင်အကြိုက်လည်းပဲလိုက် မကြိုက်တာလဲပဲလိုက်အမှတ်ကလေးနဲ့သွားတော့300 3လိုက်ထင်တယ်တာထင်တယ်ဟိဟိသုံးနာကိုပဲဖို့ပါသလားအဲလူဖြစ်လူထမင်းစားရမှာပေါ့လူအာဟာရတော့လူအာယုံတော့ကိုစုထားတဲ့ကံတတ္တိအကျိုးတွေသုံးလားဟုတ်ကလားဟိဒီဘက်ကကြိုက်လဲဝင်နေတယ်ပေါ့အကြိုက်ဝင်တော့ကိုစိတ်ဖြစ်ပါဦးမလားကြိုက်စိတ်စိတ်ကြိုက်နဲ့တွဲသွားလိမ့်မယ်တကယ်လို့တတိနဲ့မမလို့ရှင်ဟိုကိုမကြိုက်တဲ့အတွက်မုံစိတ်မဝင်ဘူးလားအဲ့တော့မုံစိတ်ဟောစိတ်နဲ့မုံတာနဲ့တွဲမိသွားပြီ တကယ်လို့ဒီဘက်ကကြိုက်တာလည်းမပါဒီဘက်ကမုန်းတာလည်းမပါဆိုရင်စိတ်ဟာစိတ်တိုင်းဖြစ်မလာဘူးလားဖြစ်ပါပါဟင်အဲ့တော့ကိုယ်ပိုင်စိတ်ကလေးဖြစ်လာရင်ဒီကိုယ်ပိုင်ရှိလေးတွေကိုမမြင်နိုင်ဘူးလားအဲ့တော့တို့ဖရားရဲ့အလေလန်းကိုသာပြောနေတာတို့အလေလန်းလည်းကြိုးစားကြအောင်ကိုယ်ပိုင်စိတ်ကလေးနဲ့အာယုံခံစားကြရအောင်အရှိအရှိတိုင်းသိ၍ဟင်သုံးတော်သုံးဒီမစွဲအောင်ဟင်အဲမစွဲရင်ညီပါအောင်မလား ညိတာမှန်သမျှစွဲလို့ထင်တယ်အဲ့တော့မစွဲတော့မညိဘူးဗျာမညိလွတ်တာပေါ့ဗျာဟင်စွဲတော့ညိတာပေါ့ဗျာညိမလွတ်ဘူးပေါ့ဗျာဒါပဲရှိတာပဲဟင်အဲ့တော့ဖို့လွတ်ချင်လားမလွတ်ချင်ဘူးလားဖို့တော့တင်မိကြားသွားအောင်မယ်ဖို့ဟင်ဟင်ချောင်းကိုပဲတော့သွားမပြောနေဒီဘက်သာပြောဖို့ဖို့ဟင်ဟင်မင်းကြီးကြားသွားလို့မင်းကြီးနာပါလားတကယ်ဟင်ဖို့ဟင် လွတ်ချင်နေကြလို့မင်းကြီးသားသမီးများကြားတော့ဘယ်နဲ့လို့မြည်ကြသွားတော့အဖို့ဘာပြောလို့ဆိုဘယ်လိုဖြစ်မလို့ဖို့အဖို့လွတ်ချင်နေတော့ဘာပြောတာတော့မေးလိမ့်မယ်ကွာဟင်အင်းဖို့ဟုတ်ပါမလားဗျာအေးလွတ်ချင်နေတာပဲလေတုံတော့သူမဆွဲအောင်ထင်တယ်ဟင်အဲ့တော့ဆွဲရင်ညိမယ်ညိရင်မလုပ်ဘူးအဲ့တော့တုံတော့တုံမဆွဲလို့ချင်းမဆွဲရင်မညိဘူးထင်တယ် မညစ်လွတ်တာပေါ့ဗျာအဲ့ဒါလေလာမယ်ကဲနာကြသို့သာဓုသာဓုသာ